မြတ်စွာဘုရားမိန့်တော်မူတဲ့အတိုင်းတန်တရာဝိဒုက္ခမှာဆင်းရဲမှုအများကြီးတွေ့ရတယ်တဲ့ဝေโอနာတိလူချင်းတာတွင်မရဘူး မနိတတာတွေရာလည်းကွမ်းသွားလို့မရဘူးဒီခန္ဓာငါးပါးဘယ်လိုပဲဖြစ်ဖြစ်စိတ်နဲ့တဲ့ဘာကြောင့်ဆင်းရဲတာလဲဆိုတော့တန်ရောစံကြောင့်ဆင်းရဲတယ် ပင်ယောစံတွေအကောင်လုံးဖြတ်ပြနိုင်မယ်ဆိုရင်ဒီခန္ဓာကိုယ်နဲ့စိတ်တွေမှာလွတ်သွားနိုင်ပြီဒါကြောင့်ပင်ယောစံတွေကိုတည်တယ်နားလည်တယ်ဆိုရင်အကျိုးရှိပါတယ်ပင်ယောစံတွေကိုနားလည်လိုက်ပြီးတော့တဘောပေါင်းပြီးတော့ ဘာလို့ရမလဲဆိုတာပြန်ရှင်းသွားမယ်အဲ့တော့မြတ်စွာဘုရားရဲ့တရားတော်မှာတင်ယောစံ၄မျိုးတွေ့ရပါတယ်ပထမကမြတ်စွာဘုရားသူတော်တိုင်မိန့်တော်မူတဲ့တင်ယောစံ7ပါးဤယံတိပဋ္ဌာန်တုတ်ဓမ္မာနုပပနာ အာယတနာပပ္ပမာမြတ်စွာဘုရားရဲ့စကားတော်ကိုမထေရမြတ်ကြီးတို့ကရှင်းပြတဲ့အခါမှာပြောပြထားတဲ့တန်ရုံစံတခြားတစ်မျိုးဖြစ်ပါတယ်။ဒါဆိုဒီလိုမြတ်စွာဘုရားရဲ့တန်ရုံစံ၁၀ပါးပြီးတော့မထေရမြတ်ကြီးတို့ရဲ့တန်ရုံစံ၁၀ပါးမျိုးရှိပါတယ်မတူဘူး။ မြတ်စွာဘုရားကလည်းတေယုံဇံစေပါကိုမိတ်တုံပြဆိုရန်မက်ဖို့နဲ့အညီမိတ်တော်မူပါလေမထေရကြီးတို့ကတတိပဋ္ဌာန်တုတ်ကိုရှင်းပြတဲ့အချိန်မှာတေယောဇံစေပါကိုပြုတ်ပြတဲ့အချိန်မှာတော့တရားအားထုတ်တဲ့ကိစ္စဘာဝနာနဲ့ပတ်သက်ပြီးပြောပြတာဖြစ်ပါတယ် ဒါဆိုအဲ့ဒီတန်ယောဇဉ်10ပါးပြီးတော့နောက်10ပါးစုစုပေါင်းတန်ယောဇဉ်အပါး20ကိုတခြားဆရာတော်တွေရှင်းပြတာဥစဉ်မတွေ့ရတဲ့အတွက်ကုရ်အာန်ရှင်းပြမှာလို့ဆုံးဖြတ်ရတယ်ဒကာမတယောက်ကဥစဉ်ကိုဟောခိုင်းတယ်ကောင်းပြီဒါဆိုတန်ယောဇဉ်အပါး20 नियस्तात्यायते हुसैन सहबान इंसान में Peloleh sedok Takaya tengci visiting sa tila pada paramata Kami sanda tiapada ruparaka aruparaka Mana odhasa avizapya Kami so Tila pada paramata takkan deithi visikisane tilabada paramata sura tota paramne pho phyin ဖြစ်စည်းတဲ့လောကဖယ်ပြလိုက်တဲ့တေယောဇံ၃ပါးဖြစ်ပါတယ်တက္ကရာဒိဋ္ဌိမှာငါငါရဲ့ဟာငါရဲ့အပိုင်းဖြစ်ပါတယ်လို့ယုံကြည်မှုဖြစ်ပါတယ်အဲ့ဒီယုံကြည်မှုကိုတောတာပန်မဲ့ဖို့ဖြင့်ဘယ်လိုဖြစ်စီလဲဆိုတော့ ဒေါတာပန်ဖို့အချိန်မှာအနာတတရားကိုရှင်းရှင်းလင်းလင်းမြင်တယ်ယံကိစီတမုဒိယဓမ္မတပန်တံနိရောဓဓမ္မတဲ့ဖြစ်ပေါ်လာတဲ့ဉာဏ်တရားအကောင်လုံးပြည့်စုံသွားတဲ့တရားဖြစ်ပါတယ်တဲ့အဲဒီတော့ဣဒပစ္စယတာဆိုတဲ့ အကြောင်းများအကြောင်းအကုန်လုံးဖြစ်ပါတယ်ဆိုတာကိုဝိပဿနာတရားမှာရှင်းရှင်းလင်းလင်းမြင်လိုက်ပြီးတော့ဒီမှာငါဆိုတဲ့ဟာအတွက်ပြလာမရှိဘူးငါဆိုတဲ့ဟာဘယ်လိုပဲထိုးထိုးဘယ်လိုပဲထန်းထန်းထဲလို့မရဘူးလို့တောတာပံကဟိုအချိန်မှာမဲ့အချိန်မှာဘာကောင်းမြင်ရအဲ့ဒီတော့ ငါဆိုတာလုံးဝမရှိဘူးအဲ့ဒါစာပေမှာစာအုပ်တွေမှာဖတ်တယ်တီးတယ်ကြားဖူးတယ်တရားတွေနားဖူးတယ်အကျိုးရှိပေမဲ့မက်ဖို့နဲ့မတူဘူးမက်ဖို့မှာကိုယ်တိုင်တွေးကြုံတယ်မက်ဖို့မက်ဖို့မှာကိုယ်တိုင်တွေးကြုံလိုက်ပြီးတော့တန်တရာဝိဒုက္ခမှာလွတ်သွားတဲ့အချိန်မှမိတယ်သိတယ်ရှင်းတယ်ငါဆိုတာ မယုံကြည်တော့ဘူးမတွေ့တော့ဘူးတတိလွတ်သွားတဲ့အချိန်မှာငါရှိတယ်လို့လို့နေမှာပေါ့ဓမ္မတတိကလိုက်ပြီးတော့တရားအားထုတ်တဲ့အချိန်မှာအကောင်းဆုံးအနေစာမမြဲဘူးဒုက္ခဆင်းရဲတယ်အနတ္တငါဟာမဟုတ်ဘူးလို့တွေ့ရတယ်ဝိစကိစ္စဆိုတော့ယောမတန်တယ် မြတ်စွာဘုရားရဲ့တရားတော်မြတ်စွာဘုရားအပေါ်ယုံမှားတန်တရားဒီမှာမြတ်စွာဘုရားတတိတော်မူတဲ့အနိစ္စဒုက္ခအနတ္တနဲ့ပတ်သက်တဲ့ယုံမှားတန်တရားဖြစ်ပါတယ်ဒီကံတည်းရင်မြတ်စွာဘုရားရဲ့ခဲ့မှာမထေရကြီးယဟန္တာတွေကတောင်တခါမြင်ကြားလိုက်ပြီးတော့မသေးချဘူးတန်တရားဖြစ်ဆိုပါစို့တာရိပုတ္တရာမထေရကြီးကတခါကြားထူးတယ် ဒိဋ္ဌိဆိုတာကြားထူလားဒိဋ္ဌိဆိုတာဗုဒ္ဓဘာသာယဟန်တွေမဟုတ်ဘူးဒိဋ္ဌိဆိုတာတခြားယသိတွေပေါ့ဗုဒ္ဓဘာသာမဟုတ်တဲ့ဟိန္ဒူဖြစ်ဖြစ်ဂျိုင်းနာဂျိန်ဖြစ်ဖြစ်ယသိတွေပေါ့အဲ့တော့အဲ့ဒီယသိတွေကဒါယဗုဒ္ဓမထေရကြီးကိုသူတို့ကမိတယ်ဒါယဗုဒ္ဓမထေရကြီးရဲ့ ဒေါတာပံဖြစ်သွားပြီးတော့အပဲမကြာနိုင်ရောက်ဘူးလားတဲ့အဲ့ဒီမှာတိုင်းပေါ်ကမသိကြီးကမသိတဲ့အတွက်မသိချတဲ့အတွက်မြစာဖျားစီလာပြီးတော့ရှောက်ရရှင်တရားဒေါတာပံဖြစ်တဲ့ဆိုရင်အပဲကြာနိုင်မလားတဲ့အဲ့ဒီမှာမြစာဖျားနေတော်မူတဲ့ဒါရီပုတ္တာရဲ့ဒေါတာပံဖြစ်နေစဉ်အပဲမကြာနိုင်တော့ဘူးတဲ့ ऐसा यहाँ का भी मारा व्योमा दत्तयाशिन है तो मैं अनेसा दुखा अनाता ने पते भी व्योमा दत्तया लोमा मिशिरहु तोटा पर मासावी लोमागु मिशिरहु तीन तीला पता परमाता तीला पता परमाता तीला वता परमाता अतुरु पाओ ये तीला पता परमाता Ahorita andaba. သီလနဲ့ဝါတာရူပလာယံသီလပတဖြစ်တာဒါဆိုသီလနဲ့ဝတ္တဆရာသီလကိုရကာယမလို့တည်ရဝတ္တဆရာဝတ္တယအဲသီလနဲ့ဝတ္တယတွေကိုမာတနည်းနဲ့ဆွဲကန်ခြင်းဖြစ်ပါတယ်အဲ့တော့ဘုဇင်ရဲ့စာပေမှာကြည့်လိုက်မယ်ဆိုရင်ဝါဝဝေဝ လို့တွေ့ရတယ်။ဒါပေမဲ့အိန္ဒိယနိုင်ငံမှာလွာဝခွေးဝဘယ်နှစ်အောင်လောက်ကျင့်တာလဲလို့စဉ်းစားကြည့်ပါ။သိမမြဘူး။ဒါပေမဲ့ဒီတရားစံစေပါကူမြတ်စွာဘုရားမိန့်တော်မူတာအားလုံးကိုမိန့်တော်မူတယ်။အဲ့ဒီယသိတိဘယ်နှစ်အောင်လောက်လဲတရားလားတထောင်လားတထောင်လားမများဘူး။ဒါကြောင့်ခွေးဝလွာဝဟုတ်တယ်ဒါပေမဲ့ တခြားမြတ်စွာဘုရားရဲ့တရားတော်နဲ့ညီတဲ့ဝတ္တရားပဲပါမှာပေါ့ကြတော့တခြားဒီတေယုစင်စီမှာမပါတဲ့အတွက်ဒီမှာပဲပါမှာဆိုပါဆိုအိန္ဒိယနိုင်ငံမှာဒီနေ့ထိတက္ကရာကာမတွေကတက်တက်လို့ဆိုင်းရင်တောင်နောက်တွေကငါတွေအတားတွေပူဇော်ပဲမနေနိုင်ဘူးဘာကြောင့်လဲငါအတား နတ်တွေကိုပူဇော်လိုက်ပြီးတော့ပဲချမ်းသာမယ်နတ်တွေကိုငါအတာပူဇော်လိုက်ပြီးတော့ပဲလုံခြုံမှုရမယ်လို့သူယုံကြည်တယ်တီလာဘာတာပါရမတာဖြစ်တာမာတက်တီလာမာတက်မာယွန်တက်ဝတ်တရားတွေကိုသူတို့ကဆွဲကန်တယ်မြန်မာနိုင်ငံမှာတချို့ကယုံကြည်တာနတ်တွေကိုအရက်မလူဘူးဆိုရင်စံပြေဘူးမချမ်းသာနိုင်ဘူး လုံခြုံမှုမရဘူးအဲဆိုတော့အဲ့ဒီမှာကွေးဝါလွားဝါမြန်မာနိုင်ငံမှာပဲသူကျင့်လိုက်တယောက်မှမကျင့်ဘူးလို့သိရပါဒါပေမဲ့မြတ်စွာဘုရားရဲ့တရားတော်ကိုဦးဇင်းတို့ကမြန်မာနိုင်ငံမှာတော့ကောင်းကောင်းလိုက်နာရသီလပတ္တပါရမတာကိုနှတ်တွေကိုအရက်လူကြတဲ့တက္ကရာကမလေးကကောင်းကောင်းဆင်ခြင်ရပါကြောင့်လဲဆိုတော့ ငါတွေကိုအယက်ကတ္တာယသာပြေတရားတော်နဲ့မညီဘူးကြင်ကြံဝင်လည်းမညီဘူးနတ်တွေကိုအယက်ဘယ်လောက်ကကတခါမှမက်ဖို့လမ်းမှာတိုးတယ်မှုမရဘူးမရင်းဒပညာမှာမရင်းဒမင်းကြီးကယူဆထားတဲ့အတိုင်းတော့အယက်ကမဲ့ဆိုရင်အယက်လူမဲ့ဆိုရင်မြေကြမယ်တဲ့ ဒါကတော့ယဟန်တော်တွေစကားမဟုတ်ဘူးဓမ္မစာပေမှာတော့တွေ့ရဒါဆိုတိလပတ္တပရမတာကိုတက္ကာဒိဋ္ဌိနဲ့ဝိသိကိစ္စလူနဲ့တော်တာပန်ဒီပိုဖြင့်အကောင်ကောင်ဖြစ်စီလိုက်ပြီးအကောင်ကောင်ဖက်ပြလိုက်ပြီးမရှိတာဘူးတမောစေတာပဟာနာဖြင့်လုံးဝဖက်ပြလိုက်တမောစေတာ တန်အုပ်စေလုံးဝဖြစ်စီလိုက်ဘာဟာနာစရာဖဲဦးဇင်းနဲ့မြန်မာစကားမြန်မာစာမှာဒီဖဲတယ်ဆိုတဲ့ဖဲဆိုတဲ့စကားမှာပါဠိဘာဟာနာမှာစက်တလာလားမတော်တာဘူးကောင်းကောင်းမှတ်မိနိုင်တယ်မြန်မာလိုဖဲတယ်ပါဠိလိုဘာဟာနာကောင်းပြီလားဆိုတမောစီတာဘာဟာနာ လုံးဝဖြက်စီးလိုက်ပြီးတော့ဖယ်ပြလိုက်တာဆိုဒေါတာပန်ကိုရပြီးတော့ဆိုရင်တော့ငါမရှိဘူးငါဟာမရှိဘူးလုံးဝဖယ်ပြလိုက်လုံးဝတဘုတ်ပေါက်ပြီးတော့ယသပြာတရားသင်္ခါပုံမှာအနိစ္စဒုက္ခအနတ္တပိုင်းမှာတော့တန်တရားယုံမှာလုံးဝမရှိတော့ဘူး အဲ့ဒါနဲ့ကိုမာမြတ်စွာဘုရားရဲ့တရားတော်နဲ့ညီညွတ်တဲ့သီလဝတ္တရားတွေကိုလည်းမလိုက်နာတော့ဘူးပေါ့ပြန်ကာမိစန္ဒာပြပန်ကာမိစန္ဒာဆိုတာကာမိကာမစန္ဒာဒါမြန်မာစကားမှာလည်းရှိတယ်ကာမလည်းသိကြတယ်စန္ဒာလည်းရှိတယ်သိကြတယ်ဒါဆို ကာမိစန္ဒအဲ့တော့ကာမိစန္ဒဆိုတာကာမကိုလိုချင်ခြင်းဒီမှာတော့အထိကတော့ယောက်ျားလေးကမိန်းမနဲ့ကာမကိုလိုချင်ခြင်းမိန်းမလေးကယောက်ျားလေးနဲ့ကာမကိုလိုချင်ခြင်းယောက်ျားလေးကယောက်ျားလေးနဲ့ကာမကိုလိုချင်ခြင်းမိန်းမလေးကမိန်းမလေးနဲ့ကာမကိုလိုချင်ခြင်းအကောင်လုံးပါအကောင်လုံးမှားတယ်အကောင်လုံးကအကုသိုလ်စိတ်နဲ့ အကုတောကဘယ်အကုတောကိုကောင်းလဲဘယ်အကုတောကိုမှားလဲအဲ့လိုမရှိပါဘူးအကောင်လုံးကအကုတောပဲပြီးတော့ဗျာပါဗျာပါဒာဆိုတာသူတစ်ပါးကိုအကျိုးမဲ့ကိုကြံစီခြင်းဗျာပါဒစိတ်ဆိုလိုက်ပြီးတော့သူတစ်ပါးကိုဒုက္ခဆင်းရဲမှုစီစဉ်ခြင်းတဲ့စိတ်အဲဆိုအနာဂတ်မှာ အနာဂါမီမက်ဖို့ရမှာပဲဒီကာမိစန္ဒာနဲ့ပြာပါဒါနာဆိုကာမကိုလူချင်းချင်းနဲ့သူတစ်ပါးကိုအကျုံးမက်ကိုကြံစည်ခြင်းအနာဂါမက်ဖို့ရမှာပဲလုံးဝကိုဖယ်ပြလိုက်တမုံစေကပဟာလုံးဝကိုဖျက်ပြလိုက်ပြီးတော့ဖယ်ထားတယ်ဖယ်ပြထားဆိုတော့အနာဂါမှာဒါဘယ်လိုလုပ်နိုင်ပြီလဲဆိုတော့ အနာဂတ်ကယုတ်ကိုနဲ့စိတ်ကိုတတိချာချာဆက်ဆက်ရှုလိုက်ပြီးတော့ယုံနဲ့စိတ်မှာအိဋ္ဌာဒုက္ခအနတ္တကောင်းကောင်းမြင်တွေ့လိုက်ပြီးတော့နည်းနည်းတဲ့အစင်းမှာတဘောပေါက်အော်ဒီခန္ဓာကိုယ်နဲ့သူတပားရဲ့ခန္ဓာကိုယ်နဲ့အတူတူပဲလို့တဘောပေါက်ဘယ်လိုတဘောပေါက်လဲအိဋ္ဌာဒုက္ခအနတ္တတွေ့လိုက်ပြီးတော့ ခန္ဓာကိုယ်တိုင်းမှာအနိစ္စဒုက္ခအနတ္တအတူတူပဲယဟန်တော်ရဲ့ခန္ဓာကိုယ်တက္ကရကမတွေခန္ဓာကိုယ်မြတ်စွာဘုရားရဲ့ခန္ဓာကိုယ်ယဟန်တာမှာခန္ဓာကိုယ်အလုံးကအနိစ္စဒုက္ခအနတ္တပဲအလုံးကအနိစ္စအလုံးကဒုက္ခအလုံးကအနတ္တအဲ့မြတ်စွာဘုရားရဲ့ခန္ဓာကိုယ်ကတက္ကရကမတွေခန္ဓာကိုယ်ထက်ဖို့ နေစာဖြစ်နိုင်မလားဒါမှမဟုတ်ပုံပြီးချမ်းသာတဲ့ဒုက္ခဖြစ်နိုင်မလားဒါမှမဟုတ်ပုံပြီးအတ္တဖြစ်နိုင်မလားလို့ဆင်ခြင်ကြည့်ပါလောဘကိုမဖြစ်နိုင်ဘူးအတူတူပဲအကောင်လုံးကဓာကြီးလေးပါနဲ့ဝိညာဉ်ဓာကြီးလေးပါကဓာကြီးလေးပါပဲဓာကြီးလေးပါမှာတခါမှမြတ်စွာဘုရားဆရာမပါဘူးဝိညာဉ်မှာလည်းဝိညာဉ်ပါပဲ ဝိညာဉ်မှာလည်းမြတ်စွာဘုရားဝိညာဉ်တသက်မရှိပါဘူးအကောင်းဆုံးဝိညာဉ်နဲ့ဓာတ်ကြီးလေးပါပဲအဲကပါရမအာဖြင့်ပြောနေတာပေါ့ပါရမနဲ့သမုတ်တိကိုခွဲခြားရမယ်တရားအထုံးမဲ့ဆိုရင်ပါရမတုတရားအထုံးရမယ်ဓာတ်ပေါင်းရမယ်သူလည်းပါနဲ့ဆက်ဆံမဲ့ဆိုရင်သမုတ်တိတရားကိုသိရမယ်သမုတ်တိတရားမှာမြတ်စွာဘုရားယဟန်တက္ကရာကမှာတိလရှင်ရဲ့အကုန်လုံးပွားတယ်မတူဘူး ပရမသစ္စာမှာတော့အကုန်လုံးချစ်စွတ်တူတယ်ဘယ်လိုတူလဲအနေစာဒုက္ခအနတ္တမှာချစ်စွတ်တူတယ်အဲ့တော့အနာဂတ်မှာဒီကိစ္စကိုရှင်းရှင်းလင်းလင်းတွေ့မြင်လိုက်ပြီးတော့ဆက်ဆက်အဲ့လိုယူမှတ်အဲ့ဒါကြောင့်ကိုယ့်ရဲ့ခန္ဓာကိုယ်ကိုသူ့ရဲ့ပါရဲ့ခန္ဓာကိုယ်ကိုနှိုက်ရှင်လိုက်ပြီးတော့ချွတ်ဆွတ်ကြည့်တယ်လို့တွေ့လိုက်ပြီး အဲ့ဒီမှာကာမိစန္ဒာကာမဂုစန္ဒာလိုချင်ချင်းမဖြစ်ပေါ်တော့ဘူးပြာပါတာသူတစ်ပါးကိုအကျိုးမဲ့ကိုတန်းစစ်ချင်းမဖြစ်တော့မဖြစ်ပေါ်တော့ဘူးဘာကြောင့်လဲဘူးလို့မကွာမကွာဘူးဆိုပြီးတော့အဲ့ဒီလိုချင်တမ်းချင်းမဖြစ်ပေါ်တော့ဘူးတက္ကမတွေတခါတည်းယောက်ျားကိုကြီးလိုက်ပြီးတော့ အော်ဒီယောက်ျားရဲ့အရေးပြငါအရေးပြနဲ့အတူတူပါပဲအရေးပြပါပဲသူရဲ့အယုတွေကငါအယုတွေနဲ့အတူတူပါပဲသူရဲ့နှလုံးကငါနှလုံးနဲ့အတူတူပါပဲအတားပိုင်းနဲ့ပြောမှဆိုနော်သူရဲ့အဆုံးတွေကငါအဆုံးတွေနဲ့အတူတူပါပဲဆိုပြီးတော့အဲ့လိုဆင်ခြင်လိုက်ပြီးတော့အရင်ကရှိခဲ့တဲ့ယာကတမချင်းအကောင်တစ်ခါပျောက်သွားရှိရတယ်။အားကြောင့်လဲဒူလို့ဘာမှမထူးဆန်းဘူး ဘာမှလည်းရှိရဲသူမှလည်းရှိရဲအတူတူပဲယောက်ျားလေးကလည်းတစ်ခါကျရင်အလိုဆင်ခြင်ကြည့်ပါတော့။ဟောငါရဲ့အရေးပြမိမရဲ့အရေးပြနဲ့အတူတူပဲလို့ငါရဲ့အယုံတွေသူရဲ့အယုံတွေအတူတူပဲလို့ဒီအဆောင်ကြီးဒီနှလုံးကဒီမာဥပင်ကြောက်ကလက်တဲ့ချစ်တဲ့တွားအရေးအကျော်အကားနော်ယူရင်းချင်းစီစတိအကောင်လုံး သူနဲ့တူတယ်တဘာဝတဘောတရားအဖြစ်တူတယ်လို့ဆင်ခြင်ရတဘောတရားအဖြစ်တူတယ်လို့ဆင်ခြင်လိုက်ပြီးတော့ယာကကမချက်အကောင်းဆုံးတစ်ခါလဲပြတ်သွားရှိတော့ဘာကြောင့်လဲသူတို့ယောက်ျားကကိုကိုယောက်ျားတမ်းမလိုက်ပြီးတော့မိန်းမကကိုကိုမိန်းမလို့တမ်းတမ်းမလိုက်ပြီးတော့ယောက်ျားကယောက်ျားလူနဲ့ထိုင်းရှင်တယ် ယောက်ျားကယောက်ျားနဲ့သွားခြင်းတယ်ယောက်ျားနဲ့ပြောခြင်းတယ်ယောက်ျားနဲ့လှုပ်ခြင်းတယ်ယောက်ျားနဲ့စဉ်းစားခြင်းတယ်မိမကမိမနဲ့ထိုင်ခြင်းတယ်မိမနဲ့ပြောခြင်းတယ်မိမနဲ့သွားခြင်းတယ်မိမနဲ့အလုံးလုံးခြင်းတယ်အဲ့ဒီမှာပြီးတော့အော်ငါကယောက်ျားအော်ငါကမိမအဲ့ဒီမှာပြီးတော့အော်ငါကယောက်ျားဒါပေမဲ့သူကမိမမတူဘူးဆိုပြီးတော့ မင်းမနဲ့ပေါင်းမယ်ဆိုရင်ပြည့်စုံမှာပေါ့လို့ဒီဝစားရအဲ့ဒီမှာရာဂကမ္မချင်းဖြစ်ပေါ်လာ။အော်ငါကယောက်ျားနာမမင်းမထားမရှိဘူးမင်းမထားလူတယ်။ဒါမင်းမကိုသွားရှာ။မင်းမကအော်ငါမင်းမယောက်ျားထားမရှိဘူးယောက်ျားထားလူတယ်။ယောက်ျားကိုသွားရှာ။အောင်ကတူတယ်လို့ပြလိုက်ပြီးတော့ရှာတော့ကာမိစန္ဒာကပ်ပါ အနာဂတ်မဟုတ်သေးရင်ခက်တခဏပြောက်သွားတယ်အနာဂတ်ဖြစ်သွားပြီဆိုရင်ရှိတာပြပါရအတူတူပါပဲပြပါရမှာပဲအော်ငါကဒီလိုငါကောင်းတယ်သူကဆိုးတယ်အဲ့လိုမျိုးနှိုင်းယှဉ်လိုက်ပြီးတော့ပြပါရတွေဖြစ်ပေါ်လာဒါပေမဲ့ယုံနဲ့စိတ်ကိုဖြစ်တဲ့အတိုင်းကြည့်ရှုလိုက်နိုင်ဆိုရင်အာရုံတူတယ်လို့ပြောရတယ် သစ္စာအနာဂတ်မှဒီနဲ့ကာမိစန္ဒာနဲ့ပြာပါတာကာမဂုဏ်လူချင်းချင်းနဲ့သူတစ်ပါးကိုအကျိုးမဲ့ကိုကြံစည်ခြင်းအတီးဖက်ပြလိုက်တယ်မရှိတော့ဘူးပြန်ယဟန်တာမှာနောက်ပင်ယောဇဉ်၅ပါးကိုဖယ်ပြလိုက်ခင်ဟာလဲရူပရာကအရူပရာကမာနုဒိသအဝိဇ္ဇာမာနဥဒိသအဝိဇ္ဇာ အဲ့တော့ရူပရာကအရူပရာကဖြစ်ပေါ်လာနိုင်အောင်ဇံအောင်မြင်ရမယ်ပေါ့ဆိုတော့ဇံမရသေးဘူးဆိုရင်ရူပရာကအရူပရာကလည်းမရနိုင်ဘူးဒါပေမဲ့အနာဂတ်မှာတော့တချို့မှာဇံရပြီးတော့ဇံကိုရမ်းဆွဲရမ်းတော့ကြအာဒီဇံဆိုတော့ငြိချမ်းတယ်တည်ဆုံတယ်ကောင်းတယ်လုံးချုံတယ်ဒါဆို စံကိုအောင်မြင်လာယူရဲ့အိမ်မှာပဲနေချင်းအဲ့စင်တီတယ်ပေါ့အစင်မပြေတဲ့နေရာပဲနေချင်းတယ်လေအားလုံးကအစင်ပြေတဲ့နေရာမှာပဲနေချင်းကြတာအဲ့ရောအနာကံကလည်းဒီလိုမျိုးအစင်ပြေတဲ့ယူပါဆန်ဒါမို့အယူပါဆန်အောင်မြင်လိုက်ပြီးတော့သူကတခြားမလုံးချင်တော့ဘူးတခြားဟာမနေချင်တော့ဘူးအဲ့ဒီဇာမှာပဲနေချင်း ဆိုတော့လို့ယူပန်ဆန်အယူပန်ဆန်တွေကိုဆွဲလိုက်ပြီးတော့တိုးတက်နေမရနိုင်တော့ဆွဲရဒါပေမဲ့မြတ်စွာဘုရားမိန့်တော်မူတဲ့အတိုင်းအနာဂတ်တွေကကြင့်ကြံလိုက်နေဆိုရင်တော့ဇာမာထွက်သွားရင်ဇာရဲ့တဘောတရားကိုရှုရဝိတ္တုကိမတ်မှာရှင်းရှင်းလင်းလင်းပြောပြတယ်ဇာကိုရှုတတ်ပုံဇာမာထွက်လိုက်ပြီးတော့ ဆင်ချင်းရဩဒီဇံကဘယ်ကလာလဲဒီဇံကစိတ်ကြောင့်ဖြစ်ပေါ်လာတယ်နော်ဒါမဲ့ဇံအတွက်စိတ်ကဘယ်ကလာလဲနှလုံးမှာလာတယ်နော်အဲ့တော့နှလုံးကိုနှလုံးကိုဆန်ချလိုက်ပြီးတော့အော်ဒီနှလုံးကအတာပဲအတာပဲဒီနှလုံးကိုအာကိုလို့မရဘူးလို့ Double power idea. Oh, el Señor, aku lo mia lu sensan tu baik aku mana. Eli ma double power ke. Oh, el Señor, sangkala. Acam mia acam fit eh. Menia ku melom chong ku lo double power idea. Zahma lut tua. Zampoma upadan swenamoma lut tua. Aso, elo, အနာဂတ်ဒီကဇံဘူးဇံမှာထွက်လိုက်ပြီးတော့ဆန်ရှင်လိုက်ပြီးတော့ဇံပေါ်မှာရထားတဲ့အစွဲတွေဖြတ်မယ်မာနမာနကတော်တော်ဖြစ်မာနမျိုးစုံပဲစပန်ကိုမျိုးရတယ်ကိုမျိုးဆိုတော့တော်ရှုပ်တယ်လည်းနဲ့ဒီကြီးဆုံးငါသူ့ထက်ပိုကောင်းတဲ့မာန သူလာကောင်းတဲ့မာနာသူလာမကောင်းဘူးဆိုတဲ့မာနာသူကငါထက်ကိုကောင်းတယ်ဆိုတဲ့မာနာသူကငါလောက်ကောင်းတယ်ဆိုတဲ့မာနာသူကငါလောက်မကောင်းဘူးဆိုတဲ့မာနာမာနေကီတိမာနာနိုင်ရှင်လို့မာနာလို့ခေါ်တယ်တဲ့အဲ့တော့ဒဂရကမာတို့ကသူတစ်ပါးနဲ့နိုင်ရှင်လဲဆိုရင်မာနာလို့ခေါ်တယ်တဲ့ ။အော်ငါမကောင်းဘူးသူကပုတ်ကောင်းတယ်။အော်ငါသူ့လုံးမတတ်ဘူးသူကပုတ်တတ်တယ်။ဒါမာနလို့ခေါ်တယ်။ပုတ်ကောင်းလားပုတ်ဆိုးလားမဆိုင်ဘူးအကောင်လုံးမာန။ဒါဆိုကိုယ်ပဲကနေ၃မျိုးသူပဲကနေ၃မျိုးရှင်းလိုက်မယ်ဆိုရင်တွဲလိုက်မယ်ဆိုရင်၉မျိုးဖြစ်တာ။ အာသူထက်ပုံကောင်းတယ်လို့ကိုကထမ်းလိုက်ပြီးတော့တကယ်အမှန်ကတော့အာသူကငါထက်ပုံကောင်းတတ်တယ်သူကငါလောက်ကောင်းတတ်တယ်သူကငါလောက်မကောင်းဘူးဖြစ်တယ်။အာသူလောက်ကောင်းတယ်လို့ထမ်းလိုက်ပြီးတော့တကယ်တော့သူကငါထက်ပုံကောင်းတတ်တယ်ငါလောက်ကောင်းတတ်တယ်ငါလောက်မကောင်းဘူးလည်းဖြစ်တယ်။ငါသူလောက်မကောင်းဘူးလို့ထမ်းလိုက်ပြီးတော့သူကငါထက်ပုံကောင်းတတ်တယ်ငါလောက်ကောင်းတတ်တယ်ငါလောက်မကောင်းဘူးလည်းဖြစ်တယ်။ စုပေါင်းမာနာ၃မျိုးအဲ့တော့အဲ့ဒီမာနာ၃မျိုးကိုထပ်ခွဲခြားရာထာသောမာနာနဲ့အာယာထာသောမာနာတန်တော်တာနဲ့မတန်တော်တာရှိအဲ့တော့တန်တော်တဲ့မာနာဆိုတာမန်တော့တန်တော်တယ်မမှန်ဘူးဆိုရင်မတန်တော်ဘူးဆိုတော့တချို့ကအော်ငါသူထက်ပေါကောင်းတယ်တော့ငါတော့မတောက်ဘူးဆိုပြီးတော့တကယ်မှန်တော့သူကငါထက်ပေါကောင်းတယ်ဆိုရင်တော့ တသက်တော်ထဲမှာဖြစ်တာဒါပေမဲ့ငါသူ့လောက်မကောင်းဘူးဆိုပြီးသူကငါထက်ပုံတကယ်ကောင်းတယ်ဆိုရင်တော့ယာထာဝမာနာတင့်တော်တဲ့မာနာဖြစ်တယ်။ဒါဆိုဒီလိုအာယာထာဝမတင့်တော်တဲ့မာနာကိုတောတာပန်အစက်မှာလောဝါကိုဖျက်ပြလိုက်တယ်။တောတာပန်ကိုရာရာချင်းမရှိတော့မတင့်တော်တဲ့မာနာ၆မျိုးမရှိတော့ဘူးတင့်တော်တဲ့မာနာ၃မျိုးပဲကျန်တော့ တဲ့တော့တဲ့မာသုံးမျိုးဆိုတော့ငါသူ့ထက်ပေါ်ကောင်းတယ်ဆိုကြည့်တကယ်လားသူကငါလောက်မကောင်းငါသူ့လောက်ကောင်းတယ်ဆိုကြည့်တကယ်လားသူကငါလောက်ကောင်းတယ်ငါသူ့လောက်မကောင်းဆိုကြည့်တကယ်လားသူကငါထက်ပေါ်ကောင်းတယ်ဆိုတော့ဒီလိုမာနာတန်တော်တဲ့မာနာသုံးမျိုးရှိပါတယ်အဲ့ဒီတန်တော်တဲ့မာနာကိုတောတာပန်တက္ကတာကံအနာဂံမာနာတွေ့ရတယ်ယဟန္တာမှာမတွေ့တော့ယဟန္တာက ကံတော်တဲ့မာနကိုဘယ်လိုဖြစ်ပြလိုက်လဲဆိုတော့ဒီယောကိုစိတ်ကိုနဲ့နဲ့တဲ့အစန့်ချီတခြားရှုလိုက်ပြီးတော့ငါဆိုတာလုံးဝမရှိဘူးလို့တွေ့ပြီးနိုင်ရှင်စရာမရှိတော့ဘူးလို့တွေ့ရတယ်။အဲ့ဒီမှာနိုင်ရှင်တယ်။အကောင်းဆုံးအတူတူပဲလို့အနာဂတ်ထက်ကိုနဲ့နဲ့တဲ့အစန့်မှာမြင်ရတွေ့ရတယ်။ Otis Otis စာသင်ယောစံနံပါတ်9 ဩဒိစာမှာအရန်ကျူဆန်တယ်။ဘာကြောင့်လဲဆိုတော့ဩဒိစာမှာမျိုးရှိပါတယ်။ငါအတွက်ဩဒိစာသူတပါအတွက်ဩဒိစာဩဒိစာဆိုတာစိတ်ကမငြိမ်ချင်းစိတ်ကလှုပ်ရှားခြင်းငါဆုံးရှုံးမယ်ငါဒုက္ခဆင်းရဲမှုခံစားမယ်ဆိုတော့ကိုယ်အတွက်ဩဒိစာဖြစ်ပါတယ်။သူတပါဆုံးရှုံးမယ် သူတပါဆင်းရဲမယ်ဆိုတော့သူတပါအတွက်ဥဒိစ္စဖြစ်ပါအဲ့တော့အနာဂံဖြစ်သွားရင်တော့အဲ့လိုမျိုးဥဒိစ္စမရှိတော့ကိုယ်အတွက်ကိစ္စမရှိတော့ဖြစ်တဲ့အတိုင်းနေဉာဏ်ဝယ်ဒါပေမဲ့အနာဂတ်မှာဘာအခက်အခဲရှိလဲဆိုတော့သူတစ်ပါးအတွက်ဆိုရင်ချင်းသူတစ်ပါးအတွက်စေဆောင်ရှားခြင်းကိစ္စတော့ရှိသေးတယ်အနာဂတ်မှာဘယ်တော့ဒီမဲ့မှာ ဦးဇင်းတို့တွေ့ရတဲ့အတိုင်းယဟန္တာဆရာတော်လီဆရာတော်ငယ်တပါးနဲ့အနာဂံဆရာတော်ကြီးတပါးနဲ့ဒီနေရာမှာဇေယဇေယဒီနေရာမှာတွားချင်းရတယ်အဲ့တော့ဆရာတော်ကြီးဆိုတော့ဒကာဒကာမှာဒုက္ခသူ့ကိုအမတမ်းမှဇင်ကြတဲ့အခန်းစီစဉ်ပြီးဆရာတော်ငယ်ဆိုတော့ တလောင်ကောင်းတဲ့အခမ်းမရှိစံပေးဘူးစေရောအငယ်ကတော့ယဟန္တာစေရောအကြီးကတော့အနာဂတ်အဲ့တော့စေရောအကြီးကအခမ်းကောင်းရပြီးတော့အဲ့ဒီမနေရတဲ့စေရောအငယ်ယဟန္တာကသူကအခမ်းအလောင်းမကောင်းဘူးအတင်းညာတဲ့အကောင်တွေဝမ်းကြတယ်အမျိုးဆုံးပြန်စားရတယ်အလောင်းစိမ့်မကြဘူး အဲ့ဒီတော့အနာဂတ်ဆရာတော်ကပညာလုံးပါလုံးလဲဆိုတော့ယဟန်တာဆရာတော်ငယ်အတွက်ဆိုရင်အော်ဒီငါရဲ့မိစေကောင်းကြီးကဘယ်လိုနေလဲကောင်းလားမွေးကိုင်းလားမသိဘူးဆိုရင်ဆရာကြီးနော်ဘယ်လိုအဲ့ဒီမှာနေနိုင်မလဲတော်တော်ခက်ခဲတယ်ဘောဆိုပြီးတော့တညာလုံးအနာဂတ်ဆရာတော်ကြီးကကျင်းရဆိုရင် ယဟန္တာဆရာတော်ငယ်ကတော့အေးစိနေတယ်အေးစင်နာယူယဟန္တာတွေကတော့မချင်းဘူးလေယဟန္တာတွေမှာမဟာမရှိဘူးဆိုအဲ့တော့ယဟန္တာကတော့ငင်းငင်းချမ်းချမ်းအိမ်မှာအနာယူလိုက်ရနောက်နေ့မှာအနာဂံဆရာတော်ကြီးကပင်မတဲ့ယန္တာဆရာတော်ကြီးကချမ်းချမ်းသာသာနေဒါဆိုအဲ့ဒီမှာဦးဇင်းကတရားတဲ့အနာဂံတွေမှာအောက်တိဆန် စိုးရိမ်မှုစိတ်လှုပ်ရှားမှုစိတ်မငြိမ်ချမ်းမှုရှိနိုင်သေးတယ်ရှိသေးတယ်ယဟန်တာဖြစ်သွားရင်တော့မရှိတော့အဝိဇ္ဇာအဝိဇ္ဇာကတော့ယဟန်တာမှာလောကဖယ်ပြလိုက်ယဟန်တာမဖြစ်ခင်ယဟန်တာဖြစ်တဲ့အတိအဝိဇ္ဇာအနဲ့ငယ်တော့ရှိသေးတယ်တဲ့အဝိဇ္ဇာဆိုတာမသိဘူး မသိဘူးဆိုတာဒီနေ့ကို24နာရီရှိဒီနေ့ကို24နာရီတိဘာတိလဲဒီခန္ဓာကိုယ်တည်တယ်ဒီခန္ဓာကအနိစ္စဒုက္ခအနတ္တလို့တည်အနာဂံကရူပရူပဇံအရူပဇံဝန်စားလိုက်ပြီးတော့မဝန်စားခင်တခါပြန်ထွက်လိုက်ပြီးတော့ အနိစ္စဒုက္ခအနတ္တကိုမသိဘူးအဝိဇ္ဇာလို့ခေါ်ယန္တာမှာတော့အနိစ္စဒုက္ခအနတ္တခန္ဓာတိုင်းခန္ဓာတိုင်းဒီခန္ဓာတိုင်းခန္ဓာတိုင်းတွေ့ကြုံတယ်အဲဆိုဒီလိုယန္တာမှာအထက်တန်ရောဆိုင်ငါးပါးကိုအပြီးထိဖြတ်ပြေးလိုက်ပြီးတော့ဟဲ့ပြေးလိုက် ကဝိဒဆိုတာကမြတ်စွာဘုရားမိန့်တော်မူတဲ့တင်ယုံဆန်10ပါးတရားအထုတ်တဲ့တင်ယုံဆန်တခြား10ပါးရှိဘာလဲဆိုတော့ကာမရာဂပฏิခာမာနဒိဋ္ဌိဝိသိကိစ္စသီလပတ္တပါရမတာဘဝရာဂအိတမစ္ဆယာနဲ့အဝိဇ္ဇာကံဒါဆိုကာမရာဂကာမိစန္ဒအတူတူပါ ကာမရာကကာမကိုလိုချင်လို့ကာမရာကလို့ခေါ်အဲ့တော့ဒီပင်ယောဇဉ်စေပါမှာဘာအကြောင်းရှိလဲဆိုတော့တရားအားထုတ်တဲ့အချိန်မှာအဲ့ဒီပင်ယောဇဉ်ကိုသိရမယ်အဲ့တော့ဉာဏ်စာပြတတိပဋ္ဌာန်တော့ဓမ္မပတ္တနာအာယတနာပပ္ပမှာမိန့်တော်မူတဲ့အတိုင်းယဟန်တော်ကမျက်စိကိုရှုရမယ် ရုပ်ကိုရှုရမယ်မျက်စိနဲ့ရုပ်ထိတဲ့အချိန်မှာတွေ့တဲ့အချိန်မှာတန်ရောစံဖြစ်ပေါ်လာတာကိုသိရမယ်တဲ့တန်ရောစံရှိတဲ့ဆိုရင်ရှိတယ်လို့သိရတန်ရောစံမရှိဘူးဆိုရင်မရှိဘူးလို့သိရတန်ရောစံဖြစ်ပေါ်လာတယ်လို့သိရတန်ရောစံကိုနှိပ်ကုတ်တယ် နှစ်ချတယ်ဆိုရင်တရားမယ်ဩအခုတင်ယုံစံကိုဖက်ပြီးနေတော့ဖက်ပြီးနေပြီလို့တရားတင်ယုံစံမဖြစ်ပေါ်မဖြစ်ပေါ်တော့တာကိုတရားအဲ့ဒီငါချက်ကိုတရားတင်ယုံစံတိုင်းအင်ဂျယ်တိုင်းမှတရားတက္ကရာကမာလူတချို့ကသူဟာလို့ခေါ်ယသတရားကတော့အင်ဂျီလို့ခေါ်နော်ကာမောအာယတနာလို့ခေါ်ဆလာယတနာ စာအာယတနာအာယတနာ6ပါးဆလာအာယတနာဒါဆိုမျက်စိနာနာရှာယုံနဲ့စိတ်အာယတနာ6ပါးဆလာယတနာလို့ခေါ်တယ်။ဒါဆိုမြတ်စွာဘုရားကဒီအာယတနာ6ပါးကိုကြည့်ရှုခိုင်းတော်မူတယ်။ဝိပဿနာဓမ္မနုပဿနာအထုံးမဲ့ဆိုရင်အာယတနာ6ပါးကိုလေးလေးချာချာကြည့်ရမယ်တဲ့။ အဲ့တော့အာယတနာ6ပါးကိုသေချာချာကြည့်လိုက်တော့အဲ့ဒီတန်ရုံစံတွေတန်ရုံစံ7ပါးကိုတွေးနိုင်မယ်တဲ့ပထမကကာမရာဂကာမကိုလိုချင်ချင်လိုချင်ကြမဲ့ချင်ဖြစ်ပါလေပတိကယောရှာချင်မလိုချင်ချင်မနှစ်တဲ့ချင်မာနဘဝမြင့် သူတပါးနဲ့နှိုင်းယှဉ်ခြင်းဒိဋ္ဌိငါရှိတယ်ငါဟာရှိတယ်ဒါငါရဲ့အပိုင်းဒါငါရဲ့အပိုင်းဒါငါဟာပဲဒါသူဟာပဲဒါငါရဲ့ဟာဒါသူရဲ့ဟာစသည်ငါကိုယုံကြည်ခြင်းဒါမဟုတ်ဒီဘဝကမြဲတယ်နောက်ဘဝကမြဲတယ်ဒါမဟုတ် ဒီဘဝမှာဆုံးသွားပြီးတော့နောက်ဘဝမရှိတော့ဘူးဒီဆုံးသွားလိုက်ပြီးတော့နောက်ဘဝမရှိတော့ဘူးအမောဒီဘဝမှာတည်ဆုံးသွားလိုက်ပြီးတော့နောက်ဘဝအမြဲရှိမယ်အဲ့လိုမျိုးအမျိုးဆုံးအယူအဆဟာဒီဒိဋ္ဌိလို့ခေါ်ဝိသကိစ္စတန်တရာတန်တရာဖြစ်ပေါ်လာပြီလားအစမျက်စိနဲ့ရုပ်တွေ့တဲ့အချိန်မှာတန်တရာဖြစ်ပေါ်လာပြီလား နာနဲ့အတန်နဲ့တွေ့တဲ့အချိန်မှာတန်တရားယုံမှတန်တရားဖြစ်ပေါ်လာပြီလားနှာခေါင်းနဲ့အနတ်တွေ့တဲ့အချိန်မှာတန်တရားဖြစ်ပေါ်လာပြီလားရှာနဲ့အယတာတွေ့တဲ့အချိန်မှာတန်တရားဖြစ်ပေါ်လာပြီလားဓမ္မောခေနာကုနဲ့အရာဝတ္ထုတစ်ခုနဲ့တွေ့လိုက်ပြီးတော့တန်တရားဖြစ်ပေါ်လာပြီလားဓမ္မောစိတ်ကုမှတစ်ခုပေါက်လိုက်တော့တန်တရားဖြစ်ပေါ်လာပြီလား ဒါဆိုအဲ့လိုပင်ယောဇဉ်ကိုကြည့်ရဝစိကိစ္စပင်ယောဇဉ်တီလာပတ္တပါရမတာဆရာမြတ်စွာဘုရားရဲ့အချင်းနဲ့အာမိမိညွတ်တဲ့တီလာနဲ့ဝတ္တရားတွေကိုတီလာပတ္တပါရမတာလို့ခေါ်ပြီးတော့ဘဝရာဘဝရာကဆိုတာဘဝကိုလိုချင်ခြင်းအော်ငါဒီလိုဖြစ်ချင်တယ်ငါအဲ့လိုဖြစ်ချင်တယ်ငါဒီလိုလိုချင်တယ်ငါအဲ့လိုလိုချင်တယ် နဘဝမှာငါနာဖြစ်ခြင်းတယ်နဘဝမှာငါလူဖြစ်ခြင်းတယ်ယသဗျာကမိန်တော်မူတဲ့အတိုင်းယဟန်တွေကရကရကမာဒီကိုနှပ်ပြီးလမ်းပြမယ်တဲ့သင်္ကာလို့ဝါဒတောင်းပါလေယဟန်တွေတောင်းလို့ဒါပေမဲ့ရကရကမာတချို့ကနာမဖြစ်ခြင်းဘူးတဲ့လူဖြစ်ခြင်းတယ်တဲ့အဲ့လိုဆိုရင်ယသဗျာမိန်တော်မူတဲ့တောင်းမယ်ရကရကမာလူလူချင်းတဲ့ဟာနဲ့လွယ်သွားလို့ ကာဝိဒါဆိုတော့ကာကမတုကလူဖြစ်လူဖြစ်ခြင်းတဲ့ဒါမဟုတ်နောက်ဖြစ်ခြင်းတဲ့ဘာပဲဖြစ်ဖြစ်ကောင်းမှတဲ့ဘဝရာတရားအထုံးနဲ့ဆိုရင်ဘာဖြစ်ခြင်းတာလဲဟောဒီခုဖြစ်ခြင်းတာလားကောင်းပြီဘဝရာကလုံးမှဒါဆိုဖြစ်ခြင်းတာလေးပေါ့အော်ငါကတော့ဒါပန်ဖြစ်ခြင်းတဲ့တက္ကရာကံဖြစ်ခြင်းတဲ့ဆိုပြီးတော့တခြားတော်ရာပန်ဖြစ်ခြင်းရမယ်တဲ့ သရပါမဖြစ်ခြင်းမူဆိုရင်မှားတယ်တဲ့အဲဒီလိုမြတ်စွာဘုရားကယဟန်လေးကိုမိန့်တော်မူတယ်ယဟန်လေးယဟန်လေးရဲ့စပင်မီလောင်သွားမယ်ဆိုရင်ဒါမှမဟုတ်ယဟန်လေးရဲ့အဝါစာမီလောင်သွားမယ်ဆိုရင်ဘာလုပ်မလဲရှင်ပြားတဲ့ရှင်ပြားတပည့်တော်ရဲ့စပင်မီလောင်သွားမယ်ဆိုရင်အဝါစာမီလောင်သွားမယ်ဆိုရင်တတိ တလေချာချာကလိုက်ပြီးတော့ကြိုးစားမှုကြိုးစားမှုကြီးကြီးနဲ့ရေကိုတွားရှာမယ်တဲ့အိမ်မှာရေကိုတွားတွဲလိုက်ပြီးတော့မိကိုငင်းအောင်လုပ်လိုက်မယ်တဲ့အဲဒီမှာရစာဖျာမင်းကြောင့်မူတယ်ရဟန်းတို့စပယ်မီလောင်ပစိအဝါအစာမီလောင်ပစိ တေရှာလေးပါးကိုတဘုံမပေါင်းသေးဘူးဆိုရင်အဲ့ဒီစပန်မီငိမ့်အောင်အဝါအစာမီငိမ့်အောင်ကြိုးစားရတာထက်တေရှာလေးပါးကိုတဘုံပေါင်းအောင်ပုံပြီးတတိကရမယ်ပုံပြီးကြိုးစားရမယ်တဲ့ရစာပြန်မင်းတို့အဲ့ဒါကြရကမှလို့စဉ်းစားကြည့်ပါလေ ဒကာဒကာမတွေစပန်နီလောင်းတယ်ကောင်းပြီစပန်နီလောင်းတယ်ဒါဆိုအဲ့ဒီမှာဒီခုဘယ်လိုမျိုးရှားမလဲစဉ်းစားကြည့်ပါဖြည်းဖြည်းရပါတယ်ဒါဆိုဘယ်ဘယ်ခြေတော့ညာဘက်ခြေတော့ဘယ်ဘက်ခြေတော့ easy ပဲအဲ့လိုမဟုတ်ဘူးလေဒကာကမာတွေရဲ့စပင်ကြီးဒီမှာစပင်ရှိရဆိုစပင်ကမီလန်သွားတယ်ဆိုရင်ရေကူပဲရှားမယ် 啊，一边一马比一边心来，一边马西来，之前之前一一路的，一路的，俺们从路的，一一一，路边小马坡，哎，太古比第三里把古下呀没的，第三里把古大波帮往下呀没的。 အဲ့လိုဆိုရင်တရားအားထုတ်တဲ့အခါမှာအော်ဒီစားလေးပါကိုတပုတ်ပေါက်ပြီလားမပေါက်ပြီလားပေါက်ပြီလားပေါက်ပြီလားမပေါက်ပြီလားအော်ဒုက္ခပဲတပုတ်ပေါက်ရမယ်တပုတ်ပေါက်ရမယ်မပေါက်ဘူးလားအော်ဒုက္ခပဲတပုတ်ပေါက်ရမယ်အဲ့လိုတရားအားထုတ်ရမယ်ဒီစားပြစကားတော့ဒါဆို တော်တာပန်ဖြစ်အောင်ကြိုးစားရတယ်ပေါ့ရပါတယ်ထိုင်းမယ်ကောင်းပြီတနိုင်ထိုင်းမယ်တနိုင်ရှောင်းမယ်တနိုင်ထိုင်းမယ်တနိုင်ရှောင်းမယ်အဲ့လိုမဟုတ်အဲ့လိုစပယ်နီးလောက်တဲ့အချိန်မှာရည်ကူးချာမဟုတ်အမှားတဲ့တရားထိုင်တဲ့အခါမှာအော်အခုတေးလိုက်ရင်ဘယ်လိုမျိုးစိတ်နဲ့တေးမလဲဒုက္ခပဲ ပစ္စလေးပါပဲမပေါင်းသေးဘူးဒုက္ခပဲဒီယောကယုံမှအနိစ္စလည်းအနိစ္စလည်းမမြဲဘူးတဲ့ဘယ်လိုမမြဲဘူးလဲဘယ်လိုမမြဲဘူးလဲစပယ်ဘယ်လိုဖြစ်နေလဲငွေညံဘယ်လိုဖြစ်နေလဲခြေတဲ့လက်တဲ့ဘယ်လိုဖြစ်နေလဲတည်တည်ချာချာရှာကြည့်ရတယ်အာထုံးရကျူစာအာထုံးရဘောမမညှောလဲမဲ့နဲ့တဆုံသွားတဲ့ကာလကာမတွေမနေဘူးများတယ် ရှိတယ်။ညာကြီးပဲ။ဒါဆိုမပြောနိုင်ပဲနဲ့ဘက်ကမ်ဆိုဆုံးသွားနိုင်မယ်ဆိုရင်တော်တော်ကြောက်စရာကြီး။အဲ့လိုဆိုရင်အဲ့လိုမျိုးကြီးကြောက်စရာကြီးမှာတော်တော်ကြိုးစားဒါကြောင့်လည်းစာပြရတာမိတ်တော်မျိုး။တကယ်တော့စပန်လမ်းသွားမယ်ဆိုရင်ဒီကနောက်ကျရင်တော့နည်းနည်းလေးအရေးပြတာနည်းနည်းလေးဘယ်လိုဒီပူမှာပေါ့ အမှန်အသက်ရရှင်းတာအသက်ရရှင်းမှာပေါ့အလုံးကြီးရဲ့ပြဿနာမဖြစ်သွားဘူးစပန်လောင်းတဲ့အတွက်အဝါစာလောင်းတဲ့အတွက်ဆုံးသွားတဲ့ပုံမှုတွေနဲ့တဲ့ဒါပေမဲ့တစ္ဆာလေးပါးကိုဒါဘုံမပေါက်ပဲနဲ့ဆုံးသွားတဲ့ပုံမှုတွေအများကြီးပဲဒါကြောင့်မြတ်စွာဘုရားမင်းယုံနေစပန်နီလောင်းတဲ့အချိန်မှာအဝါစာ မီလောင်တဲ့အချိန်မှာရေကိုရှာဖို့ကြိုးစားအားထုတ်ရတာထက်တစ္ဆာလေးပါးကိုရှာတွေ့ဖို့ပုံပြီးကြိုးစားရမယ်တဲ့။ဒါဆိုအဲ့ဒီလူချင်းချင်းတော့လူဘာဝရာကာကိုခုနပြောပြတာလေ။ဘာဖြစ်ချင်လဲလို့ဘာမှမဖြစ်ချင်ဘူးဆိုတော့ မက်ကိုဖြင့်တန်တရာဝိဒုက္ခမှာလွတ်ချင်တယ်ဆိုရင်အဲ့ဒါမှအဲ့ဒါဘဝရာကမှမပါဘူးဒါပေမဲ့ငါကတထေးကြီးဖြစ်ချင်တယ်ငါကတကြွယ်ကြီးဖြစ်ချင်တယ်ငါကလဖြစ်ချင်တယ်လူဖြစ်ချင်တယ်ဒီချူနိုင်ငံခြားသားတွေခွေးဖြစ်ချင်တယ်ဒီငါခွေးဖြစ်ချင်တယ်ဘာပဲဆိုကောင်းတော့အတူတူပဲဘဝရာအတူဘူးတော့မတူဘူးပေါ့နော် ဒါပေမဲ့တင်ယုံစံပိုင်းမှာပြုတ်မယ်ဆိုရင်အကုန်လုံးတင်ယုံစံပါပဲတရားအားထုတ်တဲ့အချိန်မှာတတိကရအောင်အော်ဒါကတင်ယုံစံတင်ယုံစံပါပဲဆိုပြီးတော့ဒါဆိုတစ္ဆာလေးပါးဒါပေါ့ပေါ့ကြီးလားမပေါင်းသေးဘူးလားအော်ဒါဆိုကျူစာမှာပေါ့အဲ့တော့တစ္ဆာလေးပါးကိုရှာဘယ်မှာရှာမလဲယုံနဲ့စိတ်မှာရှာဘယ်လိုရှာမလဲအနိစ္စဒုက္ခအနတ္တကိုကြည့်ရှုလိုက်ပြီးတော့ယုံနဲ့စိတ်မှာ ခင်ဗျာကိုယ်နဲ့စိတ်မှာ အနိစ္စဒုက္ခအနတ္တကို ရှားရတဲ့အဒီမှာသစ္စာလေးပါးကိုဓာတ်ပေါ်ပေါင်းတယ်။ကောင်းပြင်းအိတ်တာအိတ်တာဆိုတာမနာလိုခြင်းဝါတုခြင်းသူတစ်ပါးမှာသူတစ်ပါးမှာကိုတရားတယ်ကိုချမ်းသာတယ်ကိုကံကောင်းတယ်ငါမှအလုံးမကောင်းဘူးဒါပေမဲ့ ငါကသူပစ္စည်းတွေခုမဲ့ဆိုရင်ဓမ္မဓမ္မဟုတ်သူကိုတမ်းမဲ့ဓမ္မသူကိုအာသူနဲ့ပတ်သက်ပြီးမကောင်းတာတွေကိုပြောလိုက်ပြီးတော့သူကဆုံးရှုံးမယ်ဆုံးရှုံးတဲ့အတွက်ငါကကိုချမ်းသာမယ်ဒါမနာလိုခြင်းဖြစ်အဲဆိုမနာလိုခြင်းဝါတုခြင်းအများကြီးပဲငကာကမာတိမမနာလိုခြင်းဝါတုခြင်းကိုအများကြီးတတိထား မနာလိုခြင်းဝန်တူခြင်းကြောင့်တချို့ကတတလောင်းရန်တွေဖြစ်အလကဘာကျုံမှမရှိဘာမှလည်းမရဘူးဘာမှလည်းမအောင်မြင်ဘူးအခုတော့စိတ်ငြိမ်အများကြီးဖြစ်ပါတယ်ဒါဆိုအဲ့လိုမနာလိုခြင်းဝန်တူခြင်းတွေကိုတတိကလိုက်ပြီးတော့အော်ငါကသူစီမှာငါမှမရှိတဲ့ဟာတဲ့လိုက်ပြီးတော့မနာလိုခြင်းဖြစ်တာမျိုးမျက်စိနဲ့ယုံနဲ့တတိ တင်ယောဇံပောက်တင်ယောဇံပောက်တော့တတိကပ်ရမယ်တတိကပ်ပြီးတော့တင်ယောဇံကိုဖယ်ရမယ်နာဂာနဲ့အတန်နဲ့တွဲလိုက်ပြီးတော့တင်ယောဇံပောက်ပောက်လိုက်ပြီးတော့တတိကပ်ပြီးဖယ်ရနှာခေါင်းနဲ့အနားနဲ့တွဲလိုက်ပြီးတော့တင်ယောဇံဖြစ်ပေါ်လာတင်ယောဇံဖြစ်ပေါ်လာပြီးတော့တတိကပ်ရတတိကပ်ပြီး ခဲ့ရတယ်။ရှားနဲ့အယတာနဲ့တွဲလိုက်ပြီးတော့တင်ယောဇဉ်ပေါက်တင်ယောဇဉ်ပေါက်လိုက်ပြီးတော့တတိကပိခဲ့ရတယ်။ခန္ဓာကိုယ်နဲ့ပြတိမှုနဲ့တွဲလိုက်ပြီးတော့တွေ့တဲ့အရာဝတ္ထုတစ်ခုနဲ့တွဲလိုက်ပြီးတော့တင်ယောဇဉ်ဖြစ်ပေါ်ဖြစ်ပေါ်လာပြီးတော့တတိကပိဖဲ့ရတယ်တင်ယောဇဉ်ကိုဖဲ့ရတယ်စိတ်နဲ့စိတ်ရဲ့အာယုံတစ်ခုတွဲလိုက်ပြီးတော့ တေယုံစံပေါက်ပေါင်းလိုက်ပြီးတော့တတိကပ်ပြီးအဲ့ရတကယ်တော့တတိအမြဲတမ်းအမြဲတမ်းကပ်အမြဲတမ်းကပ်ရဒါပေမဲ့တေယုံစံကတတိမကပ်လို့ဖြစ်ပေါ်လာဒါကြောင့်တေယုံစံဖြစ်ပေါ်လာတဲ့ဆိုရင်သိရအောင်ငါတတိမထက်မြက်တည်ဘူးလို့အဲတတိမပြည့်စုံသေးဘူးလို့တွေးလိုက်ပြီးတော့အောင်အဲ့လိုဆိုရင်တတိပုံများများကပ်ရမယ်ပေါ့ပုံမှန်မှန်ကန်ကန်ကပ်ရမယ်ပေါ့ဒါဆို ပညာနဲ့ပေါင်းလိုက်ပြီးတော့တတိကဲ့ဒါကြောင့်တတိပညာလို့ခေါ်တယ်ဒီရဲ့ဒီစရီဒီစရီအားဆိုတာပစ္စည်းအများကြီးစုချင်ချင်းဒီစရီအော်ကောင်းပြီငါမကောင်းကောင်းစီရှိတယ်မလောက်သေးဘူးခက်တစီလိုတယ်အော်ငါမအဲ့နှလုံးရှိတယ်ခက်တလုံးလိုတယ် ။ကောင်းငါမှမိမတယောက်ရှိတယ်မလောက်ဘူးခက်တယောက်လိုတယ်။နော်။အချို့မိမတွေလည်းပါပဲ။အောင်ငါမှယောက်ျားတယောက်တည်းပဲရှိတယ်ခက်တယောက်လိုတယ်။ဒါဆိုအဲ့ဒါကမစ္စရိယ။အများကြီးစုချင်တယ်။ပြင်းအဝိဇ္ဇာဒါဆို တင်ယောစင်မှာအဝိဇ္ဇာဘယ်လိုလဲဆိုတော့သိရဩငါကဒီသစ္စာလေးပါးကိုမသိသေးဘူးဩဒါတင်ယောစင်တင်ယောစင်သစ္စာလေးပါးကိုမသိသေးဘူးမသိသေးဘူးအဲ့ဒါပฏิကာလာပြီးတော့တင့်အောင်ဆက်ဆက်ကြိုးစားအထုတ်ရရုပ်ရဲ့တဘောတရားကိုစိတ်ရဲ့တဘောတရားကိုကြည့်ရှုရယုံနဲ့စိတ်ရဲ့တဘောတရားကိုဖြစ်ဖြစ်လေးကြည့်ရှုလိုက်ပြီးတော့အဝိဇ္ဇာပြောက်ရှိအောင်ဉာဏ်တာမဲ့ပေါ်ဖြစ်ပြောက်တာ ဒါဆိုဒီလိုဘယောဇဉ်7ပါးတရားအထုံးမဲ့ဆိုရင်ဘယောဇဉ်7ပါးဆိုတာကာမရာဂကာမဂုဏ်ရှင်တမချင်းပဋိခမနိတချင်းမာနဘဝမြက်ဒိဋ္ဌိနာရှိတဲ့ဒီလိုဖြစ်တဲ့အဲ့လိုဖြစ်တဲ့မြတ်စွာဘုရားရဲ့တရားတော်နဲ့မညီတဲ့အယူအဆ Usekisa Soyomhatantaya ပြီးတော့တိလပတ္တပရမကာမြတ်စွာဘုရားရဲ့တရားတော်နဲ့မညီတဲ့တိလာနဲ့ဝတ္တတွေကိုအစွဲထားခြင်းဘဝရာကဒီလိုမျိုးဖြစ်ခြင်းတယ်အဲ့လိုမျိုးဖြစ်ခြင်းတယ်ဆိုတဲ့သင်ယောဇဉ်အိတ်တာမနာလိုခြင်းဝါတုခြင်းနိစ္စရိယစုချင်းခြင်း ပြီးတော့အဝိဇ္ဇာသစ္စာ၄ပါးကိုပြည့်ပြည့်စုံစုံတပုံမပေါက်သေးခြင်းအဲ့ဒီပင်လုံးစံ7ပါးကိုမထေရမြတ်ကြီးတို့ကတရားအားထုတ်တဲ့အချိန်မှာကြည့်ရှုရမယ်တဲ့သစ္စာပြားကတော့တန်ရုံစံလို့ပဲနှိမ့်တော်မူတဲ့မထေရကြီးတွေကပြီးတော့တန်ရုံစံ7ပါးလို့ရှင်းပြကြပါလေအဲ့ဆိုတန်ရုံစံကိုရှုရတယ် တချို့ဒကာရကာမလေးမြန်မာဒကာရကာမလေးကအိုးတသိတော်မှာတင်ယောစင်ရှိတယ်တင်ယောစင်ရှိတယ်ဆိုတာအဲ့ဒါတင်ယောစင်ကိုကြည့်ရှုခြင်းမဟုတ်ပါဘူးဒါတင်ယောစင်ကိုနေတဲ့ချင်းဖြစ်ပါတယ်တချို့ဒကာရကာမလေးကကိုတင်ယောစင်တွေကိုနေတဲ့တယ်အော်ရှင်တရားတပည့်တော်ယဟန်ဝါလုံးမြားသေးဘူးဗျာတပည့်တော်တင်ယောစင်ရှိသေးတယ်ဗျာ အဲ့တော့တရားစင်ကိုမနှစ်တက်ဘူးဆိုရင်ဆုံးပြေးလိုက်လေဒါပေမဲ့တရားစင်ကိုနှစ်တက်လို့ဒီလိုဆင်ခြင်တည်လိုက်တရားစင်ဖြင့်ဆင်ခြင်တည်လို့မရဘူးလေစပါဆိုတကူလာမယ်လေအဲ့တော့တကူလာပြီးတော့မကိုနိုင်မကိုနိုင်ဆိုပြီးတော့အရှင်တရားကတပည့်တော်ကိုချင်းတယ်ကိုချင်းတယ်ဘာအဲ့ဒါဆင်ခြင်မဟုတ်ဘူးလေ ကိုချင်းလည်းအဲ့ဒါစင်ချင်းမဟုတ်ဘူးဒါဆိုမခေါ်တဲ့ပြီးပြီလေအဲ့တော့တပည့်တော်မှာသင်္ယောဇဉ်ရှိတယ်သင်္ယောဇဉ်ရှိတယ်ဆိုရင်အဲ့ဒါလည်းစင်ချင်းမဟုတ်ဘူးလေဒါဆိုတိုင်းစီသင်္ယောဇဉ်ကိုဆုံးပြလိုက်ပါဘူးကောင်းပြီဒါဆိုသင်္ယောဇဉ်ကိုကြည့်ရှုမယ်ဆိုတာသင်္ယောဇဉ်ကိုလက်ခံတာမဟုတ်ဘူးသင်္ယောဇဉ်ဖြစ်ပေါ်လာတဲ့ဘုံသင်္ယောဇဉ်ပြောင်းလဲသွားတဲ့ဘုံကိုရှုလိုက်ပြီးတော့သင်္ယောဇဉ်ရဲ့အာနယ်ချက်ကို င်ချင်းရတန်ယောဇံကမကောင်းဘူးနေတစရာမကောင်းဘူးတန်ယောဇနာတန်ဆိုတာတေချာယောဇနာဆိုတာကိုယ်လိုက်ဒီတန်တရာဝိဒုက္ခကိုအတိတွဲလိုက်တော့ဒီတန်တရာဝိဒုက္ခမှာအစွဲထားတော့တန်ယောဇံလို့ခေါ် အဲ့ဒါမကောင်းဘူးတန်ကြာဝိဒုက္ခမှာဘာရမလဲငရေရမယ်လေအသက်ရမယ်လေဒီတန်ကြာဝိဒုက္ခမှာလက်တဲ့အချင်းကြီးအကောင်းဆုံးစူပန်လိုက်ပြီးတော့ဘယ်မှာအများစုနေရလဲဆိုတော့မြဲမှာအများစုနေရတာပေါ့လူဘဝရှာပါတဲ့ဆိုနတ်ဘဝရှာပါတဲ့လေငရေဘဝအပဲဘဝမရှာပါဘူးဟုတ်ပါရဲ့အဲ့တော့ တရားကမ္မတိကတန်တရားဝိဒုက္ခကိုလဲတဲ့အချိန်တွေမှာအများစုအများဆုံးနေရမှနေရအဲ့တော့နေရမှအများဆုံးနေရတဲ့ဆိုရင်တန်တရားဝိဒုက္ခမှာတိတိစရာမဟုတ်ဘူးတန်တရားဝိဒုက္ခကိုတိအစွဲထားစရာမရဘူးအခုတရားကမ္မတို့ကအခုခေတ်ထွက်နေတော့မဟုတ်နေရကိုကိုယ်အရင်လိုတမ်းမှကြအိမ်မှာအများဆုံးနေရတယ် အိမ်မှာအကောင်းဆုံးရှိဒီလိုအစဉ်ပြေးဆိုရင်အိမ်ပြန်တယ်တန္တရာဝိဒုက္ခမှာတကူအစဉ်ပြေးဆိုရင်နေရပြတယ်တန္တရာဝိဒုက္ခမှာအိမ်ပုံရှိတယ်ဆိုရင်နေရပုံဖြစ်ပါတယ်ကုဒကရကမာတို့ကလူဘဝရာတာခက်တခဏပဲရမကြခင်တကူအစဉ်ပြေးဆိုရင်နေရတခါလည်းကြာမယ်အော်နေရကိုခဏခက်တခဏကြာမယ်မဟုတ်ဘူး အကြာကြီးကြာမြင်းမကုသိုလ်ပြုဖို့အခွင့်အရေးမများဘူးပြီးတော့မြင်းမချမ်းသာတဲ့စိတ်ငါပါတီလာပြုဖို့တဲ့စိတ်အဲ့လိုစိတ်တွေဖြစ်ပေါ်လာဒုက္ခဆင်းရဲတဲ့စိတ်တွေဖြစ်ပေါ်လာတယ်လောဘရာဂတမချင်းကြီးများတယ်ဒေါသစိတ်ဆိုးခြင်းတွေများတဲ့နေရာမှာ စဉ်းစားကြည့်ပါလေအခုဒီဘဝမှာကံတိုက်လိုက်ပြီးတော့ဘာပြောလဲအာဒုက္ခပဲဆိုရကံတိုက်ရဖြစ်တဲ့နော်နေရမှာကလုတ်တိုင်းကမကောင်းအင်းမှာအမြဲတမ်းအမြဲတမ်းဆင်းရဲတအားဆင်းရဲအဲ့လိုဆင်းတအားဆင်းရဲတော့တော့တမထွက်ဘူးလားပြမဘောအမြဲတမ်းတော့တာထွက်တယ်လောဘကြီးတယ်အဲ့လိုဆင်းရဲမှာဘယ်လိုပြန်မလဲ ရင်းလို့မလွယ်ဘူးတအားခက်တယ်ဒါဆိုတကာရကာမတို့ကတင်းရောဇန်တွေကိုအများကြီးဆင်ချင်ရအော်ငါဟာဒီလိုတင်းရောဇန်အပ20ရှိတယ်မလားအော်ဒုက္ခပဲအဲ့လိုဆိုရင်တင်းရောဇန်အပ20ကိုငါအကောင်လုံးပြတ်ပြလိုက်မှပဲတန်တရားဝိဒုက္ခမှလွတ်သွားမလားอืม အလုံးတော်တော်များတယ်နော်အဲ့လိုဆိုအလုံးတော်တော်များတယ်ဆိုရင်ဘယ်လိုစာရင်ကောင်းမလဲနောက်မှစာရင်ကောင်းမလားများတယ်အလုံးများတယ်အခုမလို့ချင်းပြီးမဟုတ်ဘူးလေနောက်မှစားမယ်ဆိုရင်အချိန်ကိုသွားပြီလေအခုမှစားပြီးတော့အချိန်များများရပြီလေဒါကြောင့်ဒီကံမှာရှိလို့မရဘူး အခုမှစပြီးတော့တင်ယောဇဉ်တင်ယောဇဉ်အပ20ကိုအတိဖြတ်အောင်ကြိတ်ကြအားထုတ်ရတယ်အလိုဆီယလီဒဂရကမာတို့အားလုံးတင်ယောဇဉ်အပ20ကိုနေတိုင်းနေတိုင်းဆင်ခြင်လိုက်ပြီးတော့တင်ယောဇဉ်တွေကအာတင်ယောဇဉ်တွေမှာအားနဲ့ချက်ကိုတည်တည်ချာချာစိတ်ဝင်တစားဆင်ခြင်လိုက်ပြီးတော့အပါတကော ကျူစာအားထုတ်ပြီးဒီဘဝမှာတည်းအဲ့ဒါမဟုတ်ရင်အနိုင်ဆုံးသောဘဝမှာအမတာအမြိုက်နိုင်ငံအောင်မြင်နိုင်ပါစေကုန်သတည်းဆန္ဒပါစေမင်္ဂလာအပေါင်းနဲ့ပြည့်စုံပါစေ